တောအရဟတောသမ္မာနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ1382ခုနှစ် အကောင်းအပြည့်မေတ္တာအခါတော်နေ့2019ခုနှစ်ဩဂုတ်လ15ရက်မန္တလေးတိုင်းဒေသကြီးပြုံးနေခရိုင်ပြုံးနေမြို့နယ်အောင်ချမ်းသာရွာဓမ္မတာယသာသနာစင်တာကျောင်းတိုက်ဓမ္မရတိမဟာဓမ္မတပါဓမ္မယုံကျောင်းတော်ကြီးတွင်ဆင်ကျပပြုလို့အပ်သည် ကွယ်လွန်သူမိဘများအားရည်ရှု၍မိခင်ကြီးတော်ချစ်ကြည်အားအမှုထားလျက်60မြို့ကံဥရဥတန်ထေတော်ဆန်းဆန်းမေစောမိတ်ဆေးဆိုင်မိသားစုတို့ဤဓမ္မတာယသာသနာစင်တာကျောင်းတိုင်း၌တနေ့တာဆန်းဆက်ကလှူဒန်းခြင်းနှင့်ဝါစုသင်္ကန်းဆက်ကလှူဒန်းခြင်းအလှူတော်မင်္ဂလာအခမ်းအနား နှုတ်မောရဏနဲ့ဩဝါဒတရားကုသိုလ်ကောင်းမှုတွေကိုဘာကြောင့်ပြုချသလဲလူဘဝရောက်လာတဲ့အခါမှာကိုရှာဝေစုဆောင်းထားတဲ့ပစ္စည်းဥစ္စာတွေကိုလူမှုတမ်းမှုပြုလုပ်ချတယ်ဒီလိုလှူတဲ့တမ်းတဲ့အခါမှာဘာအရွယ်ချက်နဲ့လှူသလဲဘာကြောင့်လှူကြသလဲဆိုတာ စဉ်းစားဖို့တော့လိုတယ်စဉ်းစားရမှာဖြစ်တယ်ဘုရားဘာသာဝင် သူတော်စင်နေနေနဲ့မြတ်စွာဘုရားဟောကြားမိန့်ပါခဲ့တဲ့တုတ်တန်တစ်ခုကိုခြေခံပြီးတော့စဉ်းစားမယ်တို့ဘာကြောင့်လှူကြသလဲကိုရှားပွေစုဆောင်ထားတဲ့ရထားတဲ့ပစ္စည်းဥစ္စာတွေတဲ့ကတိကျဖယ်ထားပြီးတော့အခုလိုဒါနကောင်းမှုပြုတာဘာအတွက်လဲ ဆိုတာလေးကိုနှလုံးသွင်းဆင်ခြင်ဖို့ပေါ့နော်မလှူရင်ရောဘာဖြစ်မလဲလှူရင်ရောဘာဖြစ်တယ်လဲဘာဤဝဲခြင်းနဲ့လှူတယ်လဲဆိုတာတည်တည်ချာချာသိဖို့လိုတယ်ပေါ့မိမိတို့ယုံကြည်ကိုးဝယ်ရဘာသာတရားရဲ့အဆုံးအမတွေတော့ရှိကြမယ်လူတိုင်းလူတိုင်းဟာရည်ရွယ်ချက်တစ်ခုတည်းနဲ့လှူတာတော့မဟုတ်ဘူး ဘုရားဘာသာဝင်တွေကတော့အများအပြားပြောမှာပေါ့နိဗ္ဗာန်ရှိစုပြီးလှူပါတယ်တို့သူတို့ပြောလို့ရမယ်ရေပုံရပြောတဲ့စကားတစ်ခုတခြားဘာသာဝင်တွေကလည်းပဲသူတို့ရဲ့ဆုံးမအားလျော်စွာလှူကြတဲ့တန်ကြတယ်ရှိရချက်တော့ရှိတယ်မြတ်စွာဘုရားဟောထားတဲ့စဉ်းစားတွေးခေါ်မှုအခြေခံတဲ့ဌာနကောင်းမှုပြုလုပ်ခြင်းရဲ့ရွေးချက်ကလေးကို အာဒိဋ္ဌတုတ်လေးကိုအပြည့်စုံနားထောင်ကြည့်ပြီးဒုတိတွေဟာမှန်ကန်တဲ့ရွယ်ချက်နဲ့မှန်ကန်တဲ့ဥတီချက်နဲ့လှူကြရမှာဖြစ်တယ်ပေါ့ဒါမြတ်စွာဘုရားရဲ့ဆုံးမစကားပဲအာဒိဋ္ဌဆိုတာမိလောင်ခံနေရခြင်းလို့အဓိပ္ပာယ်ရတယ် မီးလောင်ခံရခြင်းဆိုတဲ့အဓိပ္ပာယ်ဘာရိယမီးလောင်ခံရတယ်လဲဆိုတာကိုကိုယ့်ကိုစဉ်းစားကြည့်ရမှာနော်ဘဝတစ်ခုလုံးကိုခြုံငုံပြီးတော့ကြည့်ဒါနကောင်းမှုပြုတာဘာကြောင့်ပြုချတာလဲ မပြုတ်ရင်ဘယ်လိုဆုံးရှုံးနေနာတယ်လဲပြုတ်ရင်ဘယ်လိုအကျိုးရမလဲအဲ့ဒါတွေကိုဒီတုတ်တန်အရာဆင်ញင်စဉ်းစားနိုင်အောင်ဒီတုတ်တန်လေးကိုမှတ်ဖို့လိုတယ်ဒီတုတ်တန်ကမြတ်စွာဘုရားကဟောတဲ့တုတ်တန်ပဲသို့တော်လဲမတန်းတဲ့အခါမှာ တာဝတိမြို့စေတော်အကြောင်းမှာမြတ်စွာဘုရားတရင်သုံးနေထိုင်တဲ့အချိန်ညတကောင်ညမှာစေတော်အကြောင်းလိုက်ကြည်တစ်ခုလုံးလောက်နီးနီးလင်းအောင်နေဖြန့်ကျက်ပြီးတော့နတ်သားတယောက်ဟာမြတ်စွာဘုရားစီရောက်လာတယ်ဒါနတ်တွေကဘုရားစီလာတယ်ဆိုတဲ့အချိန်ကညတကောင်ကျော်အချိန်ပဲ ဘာကြောင့်အဲ့ဒီအချိန်ကိုလာသလဲဆိုရင်အဲ့ဒီအချိန်ဒီမှာလူတန်းတိတ်ဆိတ်လူတွေဟာအိတ်ဆက်နားနေတဲ့အချိန်ဖြစ်တော့နတ်တွေအတွက်အခွင့်အရေးတစ်ခုရလာတော့မြတ်စွာဘုရားကတော့လူမဟုတ်ဘူးလားမအိတ်ဘူးလားလို့ဆိုမြတ်စွာဘုရားကချိတ်ဆက်မှုနေတဲ့ပုံတရားအထုတ်တဲ့ပုဂ္ဂိုလ်တွေတောင်မြတ်စွာဘုရားပထမယံလို့ခေါ်တဲ့ 6နိုင်လောက်ကနေည10နိုင်အထိဒါပထမရာနောက်မေဆီမယံလို့ဆိုတဲ့အခါမှာည7နိုင်လောက်ကနေ2ချက်လောက်ထိအောင်ပေါ့အဲ့ထဲမှာ၄နိုင်လောက်ပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေကနားနေပြီးတော့နှစ်ချက်ထိုးနောက်ပိုင်းမှာအိယာကထပြီးတရားနှလုံးသွင်းနေရှိကြတယ်ဒါက တရားအထုတ်လေးရှိတယ်မြတ်စွာဘုရားကြတော့ပရမယမယဟန်တန်ဃာတွေကိုဆုံးမဩဝါဒပေးတာတို့တရားဟောတာတို့လုပ်တယ်ဆက်နေညဦးဆယ်နှစ်ကျော်တဲ့အခါမှာတော့မြတ်စွာဘုရားတပါးတည်းနေတဲ့အချိန်လေးပါနတ်တွေကအခွင့်အရေးရလို့ဒီအချိန်လေးနောက်ပိုင်းမှာရောက်လာလေးရှိကြတယ် နောက်ဆုံးချိန်ကျမှမြတ်စွာဘုရားဟာခိတ္တခဏပဲအနာယူပြီးနာနဲ့မိုးတောက်လင်းရောက်တဲ့အချိန်မိုးတောက်ဆိုတာအယောင်ကလေးဖြူလာတယ်ကောင်းကင်ကအယောင်လေးတွေအမောင်လေးတွေရောပါပြီးတော့အဖြူအောင်လေးလာတဲ့အချိန်လေးပါလောကကြီးကိုတဝိညတဉာဏ်ကိုရဖြင့်ဖြန့်ကျက်ပြီးတော့ရှုစားတော်မူတယ်ဒါမြတ်စွာဘုရားနေ့စဉ်လုံးနေချာလို့ပေါ့ဣစ္ဆနာနေမှုဆိုတာမြတ်စွာဘုရားအတွက် နှစ်နာရီလောက်ပဲရှိကောင်းရှိတယ်အဲ့ဒီအတွင်းလေးလောက်ပဲခဏနားတာပဲဖြစ်တယ်ပေါ့အဲ့ဒါလို့မြတ်စွာဘုရားအိတ်ဆက်နားနေတဲ့အချိန်လေးမှာအိတ်ဆက်နားနေမှု မပြုခင်လေးမှာဒီနတ်သားကရောက်လာပြီးတော့မြတ်စွာဘုရားဟောတဲ့တရားပါပဲသူကလာပြီးတော့ရှောက်ထားတယ်ဒီတရားကိုမြတ်စွာဘုရားကြီးကနာရလို့သူရှောက်တဲ့သဘောပါ သူကိုယ်တိုင်အနုတုဘဝတုန်းကဒီလိုကုသိုလ်ကောင်းမှုတွေလုပ်ခဲ့တာဖြစ်တယ်။တော့ရည်ရွယ်ချက်ကလေးသူကုသိုလ်ကောင်းမှုလုပ်ပုံရည်ရွယ်ချက်လေးဟာဘဝနဲ့ဆက်ဟပ်ပြီးတော့ပြောထားတဲ့စကားလေးပေါ့။အတိပ္ပယ်ကတော့အလွန်ရှင်းရှင်းလေးပါ။ရှင်းရှင်းလေးပဲ။သူလျှောက်တဲ့စကားလေးကအာဒိဋ္ဌသမိအခါရသမိယန္တိဟရတိပါစနာတန်ဟောတိ တတ္တအထာယနောဆာယတထဒရှတိအရိတသမိဂါရသမိမိမိတို့နေထိုင်တဲ့အိမ်ကေဟာအဆောက်အုံကြီးကိုပြီးလောက်နေလို့ရှိရင်တဲ့ယန္နိဟရတိပါစနာအိရှင်နေဟာ အိမ်မီးလောင်ခံရတဲ့အချိန်မှာအိမ်ထဲကပစ္စည်းတွေကိုထုတ်ယူလိုက်ကြတယ်သို့တော့မီးလောင်တဲ့အချိန်မှာအပြေးလွှားထုတ်ရတာဆိုတော့ရှိသမျှပစ္စည်းတွေအကုန်ထုတ်နိုင်တာမဟုတ်ဘူးအေးတချို့ပစ္စည်းကမထုတ်နိုင်ဘူးတချို့ပစ္စည်းကထုတ်နိုင်တယ်ယန္နိဟရတိပါစနာမီးမီးလောင်တဲ့အိမ်ထဲကနေဆွဲထုတ်လို့ရလိုက်တဲ့ပစ္စည်း အဲ့ဒီဆွဲထုတ်လို့ရလိုက်တဲ့ပစ္စည်းဟာတန်ဟောတိတတ္တအထာယအဲ့ဒီအိမ်ရှင်အတွက်ဆက်လက်အသုံးပြုလို့ရတဲ့ပစ္စည်းဖြစ်သွားတယ်ဒါရိုးရိုးရှင်းရှင်းလေးပဲကိုယ်အိမ်မီးလောင်လို့ရင်ရသမျှထုတ်ယူလိုက်တယ်ဘာပဲဖြစ်ဖြစ်ကိုရလိုက်တဲ့မီးပေးကလွတ်သွားတယ်ရလိုက်တဲ့ပစ္စည်းဟာ ကိုယ့်အတွက်သုံးဝင်နောစယံတထရသတိ မိတဲ့ပန်းသွားတဲ့ပစ္စည်းကတော့ကိုယ့်အတွက်ပါမှအသုံးဝင်တော့ဘူးပြဖြစ်သွားပြီအိမ်မီးလောင်နေတဲ့အခါမှာရနိုင်သမျှထုတ်ယူရတယ်ထုတ်ယူလို့ရရင်ကိုယ့်အတွက်အသုံးဖြစ်မယ်ထုတ်ယူလို့မရရင်မီးလောင်ခံရလို့ပြဖြစ်သွားမယ်အဲ့ဒါကမရဘူး ထုတ်ယူလိုက်တဲ့ပစ္စည်းကရတယ်သုံးဝင်တယ်ထုတ်ယူလို့မရလိုက်တဲ့ပစ္စည်းကမိလောင်ပြီးပြဖြစ်သွားဒီသဘောလေးကိုပြောတာနော်ဒါကပဂတိလူတိုင်းသိတဲ့အတိတ်ပဲလေသို့တော့အလေးနဲ့စဉ်းစဉ်းစားကြည့်ဖို့ဒါဟာယူလိုက်နိုင်ရင်မိလောင်နေတဲ့အချိန်လေးမှာယူလိုက်နိုင်ရင်ကိုယ့်အတွက်မယူလိုက်နိုင်ဘူးဆိုရင်ကိုယ့်အတွက်ဘာမှမရှိတော့အဲ့သဘောပဲ ဧဝံအာဒိတကောလောကောစရယပရဏိနာသာကိုယ့်ကိုကြည့်လိုက်ပြန်ပြီးတော့အိမ်မီးလောင်သလိုငါရဲ့ကိုယ်ခန္ဓာကြီးငါဘဝကြီးကလည်းမီးလောင်နေတာပဲလူတိုင်းလူတိုင်းမှာကြည့်နော်အိမ်မီးလောင်တာလူတွေကသိတာကိုယ်ဘဝကိုယ်ခန္ဓာမီးလောင်နေတာကိုသိဖို့လိုတယ်ဘာမီးတွေလောင်တာတော့ဆိုတော့ဒီထဲမှာပေါ်ပြတာစရာယပရဏိနာသာ လူတိုင်းလူတိုင်းဟာတနေ့ပြီးတနေ့အိုမင်းလာတယ်ဒါသိကြတယ်အိုးလာတယ်ဆိုတာသူအိုးလာတာသဘာဝပဲလို့အောင်မေ့တယ်တမန်အပြင်အောင်မေ့ကောင်းအောင်မေ့လို့ပဲဩအသက်ရွယ်ကြီးလာတာဒါသဘာဝပဲလူတိုင်းလူတိုင်းဟာအသက်ရွယ်ဆိုကြီးလာမှာပဲအိုးလာမှာပဲလို့မဟုတ်ဘူးအိုးလာခြင်းဟာကိုယ့်အတွက်ဥချင်းတရားကကိုယ့်ရဲ့နုပြမှုတွေကိုဖျက်ဆီးသွားတယ် မီးလောင်တာနဲ့တူတယ်နုပြမှုတွေဖြစ်စီသွားတယ်အင်အားတွေဖြစ်စီသွားတယ်အကုန်လုံးလောင်မြိုက်ပြစ်တော့ကို့မှာကြံရစ်တဲ့ဟာကအင်အားချိနဲ့ပြီးရုပ်ပြက်ဆင်းပြက်ဖြစ်ပြီးတော့ကြံရစ်တယ်သူဆိုလို့တယ်နော်ဥချင်းတရားပြီးလောင်တယ်အဲ့တော့ကိုယ့်ကိုယ်စဉ်းစားစဉ်းစားကြည့်ငါဟာနေစဉ်နဲ့ အမြတနေ့ပြီးတနေ့တနေ့ပြီးတနေ့ငါအိုးနေတာဒါငါမီးလောင်တာအိမ်ဆိုတာတစ်ခါတစ်ခါမှလောင်တာကိုယ်ခန္ဓာကိုယ်ကနေတိုင်းလောင်နေတယ်လို့ပြောမှာဒီထဲမှာမီးနှမျိုးတည်းတင်ဖော်ပြထားတာဒီကရာစရာယဆိုတဲ့အိုခြင်းတည်းဟုသောမီးမရဏိနာလို့ခေါ်တဲ့သေခြင်းတည်းဟုသောမီးအိုခြင်းနဲ့သေခြင်းဒီနှစ်ခုပဲမီးဖြစ်ဖော်ပြထားဖြစ်တယ်သို့တော်လည်းမီးဟာ7မျိုးရှိတယ်ဆိုတာ တစ်ဆက်တည်းအပူမီးဆိုတာရှိအဲ့ဒီမီးတွေဟာလောင်းနေတာတစ်ဆက်တည်းအပူမီးဆိုတာဘာတွေတော့ဆိုရာဂမီးဒေါသမီးမောဟမီးကိရိသမီးကဒီသုံးခုရာဂဒေါသမောဟဒါကတော့အဓိက ကုသဏမှာတွေ့တာမှုတွေဖြစ်လိုက်တဲ့အခါရာဂမီးလောင်းနေပြန်တယ် စိတ်ဆိုးတဲ့အခါစိတ်တူတဲ့အခါစိတ်လိုမချဖြစ်နေဒေါသမိလောင်နေပြန်တယ်အမှန်တရားကိုစဉ်းစားလို့မသိတဲ့အခါမှာမောဟမိကလောင်မြန်တယ်အဲ့တော့မိကတစ်ခုမဟုတ်တစ်ခုကိုယ်ခန္ဓာကိုယ်ကြီးကိုလောင်တယ်စာတိဝေဖွာလာတဲ့အချိန်ကစပြီးယောဂဝေဒနာဒုက္ခတွေအလုံးပါလာတယ်စရာဥခြင်းတရား မရဏသိခြင်းတရားတောကတိကြတဲ့မှာတခြားမိတယ်ပါလို့ဆိုတောကကိုရှိတာလေးဆုံးရှုံးသွားမှဆိုရင်ရတယ်ကိုကိုကိုယောဂဖြစ်မှဆိုရင်ရတယ်ပြဿနာလို့ခေါ်တဲ့ပျက်စီးမှုတွေကြုံလို့ဆိုရင်ရတယ်ကြုံတော့မယ်ဆိုလို့ဆိုရင်ရတယ်ကြုံပြီးလို့လည်းဆိုရင်ရတယ်ညာတိပြဿနာဆွေတွေမျိုးတွေပျက်စီးလို့ ဘောဂပြဒနာပစ္စည်းဥစ္စာတွေပျက်စီးလို့ရောဂပြဒနာယောဂရလို့ဆိုလူတွေဟာဆိုရင်တိလပြဒနာနဲ့ဒိဋ္ဌိပြဒနာကိုจิตတရားတွေပျက်စီးလို့မှားရင်းနဲ့အယူအဆတွေကိုယ်တဏ္ဍမှာဖြစ်လို့ပျက်စီးမှုအဲ့ဒီမှာလူတွေမှာပျက်စီးမှုငါမြို့တဲ့ဘယ်ပျက်စီးမှုနဲ့ပဲဂျုံဂျုံတောကဖြစ်လာကြတယ် အေးတောကကိုမထိနိုင်ရင်ပရိဒေဝဆိုပြီးခန္ဓာကိုယ်နေစဉ်နဲ့မြကာယိကဒုက္ခလို့ခေါ်တယ်။နာကျင်ကြိုက်ခဲဆိုတဲ့ကိုယ်ခန္ဓာမှာဖြစ်တဲ့ဒုက္ခပြီးစိတ်ထဲမှာမကြေမချမ်းဒီဆွေရင်ပူပန်မှုတွေဖြစ်ရတဲ့ဒေါမနတဆိုတဲ့ပြီးဥပယတ ဒေါသထွက်ပြီးတော့မချေနိုင်မချမ်းနိုင်စိတ်ပင်ပန်းခံရမှုဆိုမီးလို့မီးက17မျိုးရှိတယ်အဲ့ဒီ17မျိုးသောမီးတွေကလှည့်ပတ်ပြီးလောင်နေတာအိမ်မီးလောင်တာကတစ်ခါမှတစ်ခါတစ်ခါမှကို့ဘဝကြီးကမီးတွေထဲမှာလောင်နေမီးလောင်ခန်းနေရအဲ့ဒီမီးလောင်ခန်းနေတဲ့ခန္ဓာကိုယ်ကြီးမီးဆွဲနေတဲ့ခန္ဓာကိုယ်ကြီးနဲ့ပဲပစ္စည်းဥစ္စာတွေရှာလိုက်ဖွေလိုက်သုံးလိုက်နော်မေမေလျော့ရော့နဲ့ ပျော်လိုက်ပါလိုက်နဲ့ဒီလိုနေလာတာအဲ့လိုနေလာတာခန္ဓာကိုယ်ကြီးကိုစဉ်းစားကြည့်မိတိလောင်နေတာဆိုတာကိုအလေးနဲ့ထားစဉ်းစားရင်အလုံးကိုကြောင်းမဲ့ဖွယ်ရကောင်းတယ်ပေါ့မိတစ်ခုမဟုတ်တစ်ခုလောင်တယ်အဲ့ဒီမဲ့လောဘမိဆိုတာယံခယံဖခမလောင်တာဒေါသမိကယမယံခမလောင်တာမောဟမိကလည်းယံခယံမခမလောင်တာတောကတို့ပရိဒေဝတို့ဒုက္ခတို့ အဲဒေါမနတာတို့ဥပါယတာဆိုရယံခယံခမှလောင်တယ်ဒီတည်းမဲ့ဒုက္ခဆိုရမီးကတော့သိမမကြမဲ့ခဏလောင်တယ်အိုခြင်းဆင်းရဲနာခြင်းဆင်းရဲဆိုတာတွေကလည်းတရွေ့ရွေ့မြိုက်ပြီးတော့လောင်နေတာဖြစ်တယ်သိခြင်းဆိုတာကြတော့အပြည့်အလောင်တာပဲဖြစ်တယ်အဲ့ဒါလို့ကိုယ်ဘဝရထားတဲ့ကိုယ်ခန္ဓာကိုယ်ကြီးကမီးရီလောင်နေတာအဲ့တော့လောင်နေတဲ့ထဲကကိုယ်ကထုတ်ယူရမယ် အနှစ်သာရကိုမထုတ်လိုက်ဘူးဆိုလို့ရှင်ခုနအိမ်မီးလောင်နေတဲ့အချိန်မှာရအောင်ယူလိုက်ရင်ကို့အတွက်ဘာမှမရလိုက်ဘူးဆိုရင်ဘာမှအသုံးမချတော့ဆုံးရှုံးနေတာမှုတက်တက်အဲ့ဒီသဘောတိုင်းပဲခန္ဓာကိုယ်ကြီးကမီးမပြတ်လောင်နေတဲ့ခန္ဓာကိုယ်ကြီးတဲ့ကဘာကိုရအောင်ယူချမလဲဒီသဘောကိုမြတ်စွာဘုရားဟောတာအဲ့ဒါကိုနတ်သားကပြန်ပြီးတော့မြတ်စွာဘုရားကိုလာလျှောက်တာ သူသဘောကျတဲ့တရားဒေသနာသဘောမျိုးမို့သူလာလျှောက်တာနော်နိဟရထေဝဧဝံအတိတ်ကောလောကောစရာယပရဏိနာစာတယ်ဒီတိုင်းပါပဲတဲ့တပည့်တော်တို့လောကဆိုတဲ့တတ္တလောကဘဝကြီးတစ်ခုလုံးကိုအိုခြင်းတည်းဟူသောမီးသေခြင်းတည်းဟူသောမီးတွေဟာတပြောင်ပြောင်တောက်လောင်နေတာဖြစ်ပါတယ် အဲ့ဒီလိုတောက်လောင်နေတဲ့ထဲကနေပြီးတော့တပည့်တော်တို့အတွက်တန်မိုးရှိဖို့ထုတ်ယူလိုက်ရမယ်ဟာကတော့နိဟရထေဝဓာနေနာကိုရှိတဲ့ပစ္စည်းဥစ္စာကိုစွန့်ကြဲပေးကလှူဒန်းခြင်းဖြင့်ထုတ်ယူလိုက်ပါလို့သူပြောတာဒါစွန့်ကြဲပေးကလှူဒန်းခြင်းဆိုတာဒါနကောင်းမှုတစ်ခုနဲ့တင်ပြောတာဆိုလိုတဲ့အဓိပ္ပာယ်အကျယ်ချက်ကြည့်ရင်ဒါနပြုလို့ရှိရင်သီလကလည်းပဲထုတ်ယူခြင်းပဲ ကမ္မထာအထုတ်ခြင်းနဲ့ကိုယ်ခန္ဓာကိုယ်တွေကထုတ်ယူခြင်းပဲဖြစ်တယ်နော်ဒီမှာတော့ဒါနကိုအဓိကထားဟောတာမို့ဒါနေနစွန့်ကြဲပိကံလှူဒန်းခြင်းဖြင့်နိဟရထေဝရအောင်ထုတ်ယူလိုက်ပါလို့ဆိုလိုတယ်တေချာပေါင်းထုတ်ယူရမှာဖြစ်တယ်ဘာကြောင့်လို့ဆိုရင်ဒိဏံဟောတိ သူနိဟတာကိုလှူလိုက်တဲ့ပစ္စည်းတစ်ခုဟာတော့လှူလိုက်လို့ရလိုက်တဲ့ဒါနကုသိုလ်စေရနာ ရှင်ထဲမှာဖြစ်သွားတဲ့ဒါနကုသိုလ်စေရနာသည်နော်တိဏဟောတိသူနေကောင်းစွာမိလောင်တဲ့ထဲကနေရလိုက်တဲ့ပစ္စည်းမျိုးပဲဖြစ်တယ်ဒီတိုင်းထားရင်တော့မိလောင်တဲ့ထဲပါသွားမှာပဲဒါနဆိုတဲ့စေရနာထုတ်လိုက်ရင်ဒီဒါနဆိုတဲ့စေရနာလေးဟာဒါနကုသစေရနာလေးဟာအိုခြင်းမိ အိုခြင်းတည်းဟူသောမိလောင်လို့လည်းပါမသွားဘူးသေခြင်းတည်းဟူသောမိလောင်လို့လည်းပါမသွားဘူးခုနပြောတဲ့သောကပရိဒေဝဒုက္ခဒေါမနတဆိုတဲ့ဥပါယဥပါယတဆိုတဲ့မိတွေလောင်လို့လည်းပါမသွားဘူးရာဂဒေါသမောဟဆိုတဲ့မိတွေလောင်လို့လည်းပါမသွားဘူးမိလွတ်သွားတယ်လို့ပြောတာကိုရလိုက်တဲ့ယင်ထဲကစေတနာကုသိုလ်လေးအခုဒီကနေ့ဆိုရင်ဓမ္မသာယသာသနာ့ဆွေတာကျောင်းတိုင်းမှာတန်ဃာတွေကို ဥတည်မှန်းပြီးတော့တနေ့တာဆွမ်းကိုစကလှူဒန်းတယ်အဲ့ဒီလှူဒန်းခြင်းဟာကိုယ့်အတွက်အမြတ်ထုတ်ယူလိုက်ခြင်းပဲဖြစ်တယ်လို့သူဆိုလိုတယ်။ဉာဏ်နဲ့ခန္ဓာကိုယ်ကြီးနဲ့ကိုရတာတွေအလုံးဟာနောက်ဆုံးမှာဆုံးရှုံးသွားမှာတွေကြီးပဲဖြစ်တယ်ပေါ့။ဒါလေးကတော့တေချာပေါက်ကိုရလိုက်ပြီ။ကိုရလိုက်တဲ့ဟာလေးကဒါလေး။အေးအိမ်ကြီးမီးလောင်သွားတယ် မိလောင်သွားတယ်အိမ်ကပြားကျသွားပြီဘာရလိုက်တော့ဆိုရင်ဘာလေးတော့ထုတ်ယူလိုက်လို့ရလိုက်တယ်တဏှာမရတော့ဘူးလေအဲ့တော့လည်းပဲကိုယ်ခန္ဓာကိုယ်ထဲမှာဒီကနေ့လှူလိုက်တဲ့လှူမှုတမ်းမှုကိုအကြောင်းပြုပြီးဖြစ်တဲ့ယင်ထဲကစေရနာကုသိုလ်လေးဟာဒါနစေရနာကုသိုလ်လေးဟာဒါကိုရလိုက်တဲ့ဟာပဲဖြစ်တယ်ခုနမီးတဲ့မှာမသွားတဲ့ပစ္စည်းဖြစ်တယ်ထို့တူပဲသီလဆောက်တည်လိုက်ရင်သီလကိုအကြောင်းပြုတဲ့သီလကုသိုလ်စေရနာ ကမ္မဋ္ဌာန်းဘာဝနာအခုလို့တရားနာလို့တရားနှလုံးသွင်းမိတယ်ဆိုလို့ရှင်လေဘာဝနာကုသိုလ်စေတနာရှင်ထဲမှာဖြစ်တဲ့စေတနာလေးတွေဟာကိုယ့်အတွက်အများရယူလိုက်တာဖြစ်တယ်ဒါကမီးမလောင်တဲ့ပစ္စည်းမီးလောင်ခြင်းကနေလွတ်ခင်းသွားတဲ့ပစ္စည်းဒါမှုဒိဏံဟောတိသူနိဟတံဒိဏံလှူလိုက်တန်းလိုက်တဲ့လှူမှုတန်းမှုကြောင့်ဖြစ်ပေါ်လာတဲ့ကုသိုလ်စေတနာလေးဟာသူနိဟတံ ဘဝအတွက်မှာအကောင်းဆုံးထုတ်ယူလို့ရလိုက်တဲ့ပစ္စည်းကလေးပါပဲလို့ဒီလိုနှလုံးသွင်းရမှာဖြစ်တယ်နော်အဲ့တော့တို့ဒါနကောင်းမှုပြုတာဆိုတာဒုက္ခနာအင်ကြီးအမြဲတမ်းမီးလောင်နေတာဖြစ်လို့အဲ့ဒီထဲကရနိုင်သမျှထုတ်ယူလိုက်တာပဲလို့နှလုံးသွင်းမဲ့ဆိုရင်အစင်းမြင့်တဲ့ကုသိုလ်ကောင်းမှုတစ်ခုဖြစ်အဲ့လိုမဟုတ်ဘဲနဲ့အေးမရှိလို့မလူမလူလို့မရှိတန်တရားကြီးထဲမှာဒါနကောင်းမှုမရှိရင် ဆင်းရဲလိမ့်မယ်ချမ်းသာအောင်လှူမှဖြစ်မယ်ဆိုရယ်အဲ့ဒါကြတော့လောဘနဲ့တစ်ခါပြန်ဖြစ်သွားပြန်နော်လောဘမိကိုထပ်ဆင့်ပြီးတော့ရှုပ်ပေးလိုက်တယ်လို့ဖြစ်သွားအဲ့လိုမဟုတ်ပဲနဲ့အခုလို့လွတ်လွတ်ကင်ကင်ကြီးခန္ဓာကိုယ်မီးလောင်နေတဲ့ထက်ကငါတို့ဟာထုတ်ယူလိုက်တာပဲလို့ဆိုရင်အလွန်အဆင့်မြင့်တဲ့စဉ်းစားညံ့တဲ့ဒါနကောင်းမှုပြုခြင်းပဲဖြစ်တယ် ဒီထဲအတွေးခေါ်စရာလေးတွေခုရလာအဲ့တော့မြတ်စွာဘုရားကဒီဟောတဲ့ထဲမှာဆက်ဟောတယ်အဲ့ဒါကိုနတ်သားကလျှောက်တယ်ဒိဏံဒုက္ခပလံဟောတိဒါအကျိုးပိုင်းဆိုင်ရာပြောတာခုနကတော့ဒါနကောင်းမှုလုပ်လို့ကိုရလိုက်ပြီကုသိုလ်စေတနာရလိုက်ပြီအေးရလိုက်တဲ့ဒါနကုသိုလ်စေတနာကဘာအကျိုးရှိတုံးဆို ဒိဏလှူလိုက်တန်းလိုက်တဲ့အလှူဒါနကြောင့်ဖြစ်ပေါ်လာတဲ့ကုသိုလ်စေရနာလေးဟာဒုက္ခပလံချမ်းသာဒုက္ခဆိုတဲ့အကျိုးရှိတယ်အဲ့ဒီအကျိုးကိုဖြစ်ပေါ်စေမယ်လို့သူတို့ဆိုလို့မျိုးစိတ်လေးဖြစ်လာလို့ရှိရင်အဲ့ဒီမျိုးစိတ်လေးကအပင်ပေါက်လာပြီးတော့အတိတိလာမှာပဲထို့တူပဲယင်ထဲမှာဖြစ်လိုက်တဲ့ဒါနကုသိုလ်စေရနာလေးဟာဒုက္ခဖလားဆိုတဲ့ချမ်းသာတဲ့အတိကိုတီးဖို့အတွက်အပင်ပေါက်မှာပဲသူက ခုနလိုပျောက်ပြက်သွားမဲ့အရာမဟုတ်ဘူးလို့သူဆိုလို့ပြီးလောင်လို့ပြီးကျွမ်းသွားတဲ့အရာမျိုးမဟုတ်ဘူးဒိဏံဒုက္ခပလာလှူလိုက်တဲ့အရာချမ်းသာသောအကျိုးသက်ဆောင်လာမဲ့အရာဖြစ်တယ်အေးမလှူဘူးဆိုရင်တော့ဗာပြည့်နာဒိဏံဟောတိတန္တထာတဲ့မလှူလိုက်လို့ယင်ထဲမှာမဖြစ်လျရတဲ့ဌာနကုသိုလ်စေရနာမလှူရင်ဌာနကုသိုလ်စေရနာမဖြစ်ဘူး အဲ့ဒီမလှူလိုက်ရတဲ့ပစ္စည်းကြတော့ဘာဖြစ်တုံးခုနလိုဒုက္ခဖလားဆိုတာကို तू ကလာမပေးပါမဟုတ်ဘူးလို့သူတို့ဆိုတယ်မျိုးစေ့တွေကအပင်ပေါက်မှအသီးသီးမှကိုအပင်မပေါက်ဘဲနဲ့ဒီမျိုးစေ့တွေကပုတ်သွားမယ်သို့မဟုတ်လူတွေကဖြက်စီးပြလိုက်မယ်သို့မဟုတ်တခုခုနဲ့ပေါ့လေမိလောင်ကျွမ်းသွားမယ်ဆိုရင်ဒီမျိုးစေ့တွေကအပင်ပေးမှအပင်ပေါက်မှမဟုတ်ဘူးအေး ဒါနကောင်းမှုကြောင့်ဖြစ်ပေါ်လာတဲ့ဒီစေရနာလေးကဒုက္ခဆိုတဲ့အကျိုးကိုပေးမယ်အဲ့ဒါလို့မလှူလိုက်လို့မရဘူးဆိုရင်တော့ဒုက္ခဆိုတဲ့အကျိုးပေးမယ်ဟာရှိမှာမဟုတ်ဘူးလို့သူတို့ပြောတာနော်အဲ့တော့ဟုတ်ပြီပစ္စည်းဥစ္စာနဲ့ပတ်သက်ပြီးမလှူဘူးလူကတော့ရှာတယ်ပစ္စည်းဥစ္စာတွေရှာဝေစုဆောင်ကြတယ်နေစဉ်နဲ့အဲ့တော့လှူလိုက်တဲ့ပစ္စည်းတွေကရလိုက်တာတော့ရှင်ထဲမှာဖြစ်ပေါ်တဲ့ဒါနကုသိုလ်စေရနာပဲ ပစ္စည်းကိုအကြောင်းပြုပြီးရလိုက်တာကဲအဲ့ဒီထက်ကလူမှုတမ်းမှုမလုပ်တဲ့ကိုမှရှိတဲ့ပိုင်တဲ့ပစ္စည်းတွေတဲကရောအဲ့ဒီပစ္စည်းတွေကရောဗတ္တမိုးရုံးဆိုကိုကိုချမ်းသာအောင်ထားသုံးလို့တော့ရပဲဒါကိုပစ္စည်းကိုသုံးတာပဲသို့တော့သုံးလို့မကုန်တဲ့ပစ္စည်းဒီတိုင်းစုဆောင်ပြီးတော့တချို့ကြလို့ရှိရင်မသုံးရမဆွဲရထားတဲ့ပစ္စည်းမျိုးတွေရှိတယ် အဲ့ဒါမျိုးကြတော့ဘာဖြစ်တော့စောရဟရန္တိတခိုးခိုးတဲ့ထဲပတ်သွားနိုင်တယ်ရာဇာနောမင်းဆိုရာဇာတွေကသိမ့်ယူသွားရင်လည်းပတ်သွားနိုင်တယ်ဒါကရသမျိုး၅ပါးတဲ့နှစ်ခုလောက်ပဲပြောပြထားတာရှင်းပြောရင်လည်းပတ်သွားမယ်ပြီးလာရင်လည်းပတ်သွားမယ်အမွေကံသံသမီးတွေဖြုံးရင်လည်းပတ်သွားမယ်ဒီလိုဆိုလို့ ရှေပြီးမင်းခိုးသူ မချစ်မနစ်တဲ့အသောတာဆိုသမီးဆိုအဲ့ဒီထီအောင်သွားရတယ်မချစ်မနစ်တဲ့အသောသူလို့မပြောနဲ့မချစ်မနစ်တဲ့အသောတာဆိုသမီးဆိုနောက်ဆုံးကမိသားအမွေကတာသမီးကိုပြောတာအပိယဒါတာရှေပြီးမင်းခိုးသူဒီလေးမျိုးကရှင်းရှင်းလေးနော်အပိယရဲ့နောက်မှာဓာယာဓာဆိုပါတယ် အပိယလေးတင်ရထားလို့ရှင် မချစ်မနစ်တဲ့အတော့သူဆိုကိုမုံတဲ့လူတွေအကုန်လုံးပါအဲ့လိုဆိုလိုတာမဟုတ်ဘူးအပိယဓာယတမချစ်မနစ်တဲ့အတော့အပွေကံသားဆိုသမီးဆိုဆိုတာမလိမ်မိုးမလိမ်မာမူရစေဝဆွဲမိဘရှာထားတဲ့ပစ္စည်းကိုဖြုံးအဲ့ဒီသားသမီးမျိုးကိုပြောတာအဲ့ဒါလည်းပဲပစ္စည်းဥစ္စာဆုံးရှုံးခြင်းအကြောင်းပဲတဲ့ အခိတဟတိရှင်းမိမင်းနဲ့နောက်တစ်ခုထပ်ပြောအခိတဟတိပြီးလောင်နေနတ္တတိကိုရှာထားတဲ့ပစ္စည်းတွေပျောက်တယ်ပျက်စီးတယ်ရှာဖွေထားတဲ့ပစ္စည်းဥစ္စာတွေကလှမှုတမ်းမှုမပြုဘဲဒီမဲ့ဒီတိုင်းမဲ့ထားမဲ့ဆိုရင်တစ်ခုနဲ့ပျက်စီးမယ်ကဲမပြတ်ပါဘူးတဲ့ကိုပစ္စည်းတွေကိုစုထားတာရှိတယ်လုံးလုံးချုံချုံဗန်မထားတယ်ဘာမှဖြစ်ဘူးလို့ထင်အောင် အဲ့ဒီလိုဘာမှမဖြစ်အောင်လုံလုံခြုံခြုံထားတယ်ဆိုတဲ့ပစ္စည်းတွေပဲလဲအထအန္တေနဇဟတိနောက်ဆုံးဘဝဏီကုံသိဆုံးခြင်းနဲ့အဆုံးသတ်သွားရင်ထားခဲ့ရပြီ ကိုမပိုင်တော့ဘူးသိချလိုက်တာနော်လူတယောက်အသက်တောင်မထွက်သေးဘူးယူမဲ့လူတွေကတန်းစီနေတန်းစီနေပြီ အာနာဆိုလဲအာနာလုံးမဲ့သူကတန်းစီပြီနမနဲ့ကိုစီနေတာသူသေးသွားရင်ငါဆိုတာအထအန္တိနစတိအန္တိနဆိုတာဘဝမှာဆုံးသက်သွားတာဆုံးသက်တာဆိုတာသိဆုံးခြင်းပဲသိဆုံးခြင်းကြောင့်ဇဟတိယာတုကုန်သိစိစဉ်ဥစ္စာအလုံးစွန့်ပစ်ခဲ့ရမယ်မပိုင်တော့ဘူးတရိဒံ စွန့်ပြေရမှာဘာတွေတုံးလို့ဆိုဘာတွေကိုစွန့်ခဲ့ရတာတုံးဆိုတရိဒံကိုယ့်ရဲ့ခန္ဓာကိုယ်ကြီးရုပ်ခန္ဓာကိုယ်ကြီးစွန့်ပစ်ခဲ့ရတပရိကဟံကိုရှာဝေပိုင်ဆိုင်ထားတဲ့ပစ္စည်းတွေရောယာဓုခုံသိမ့်တွေအလုံးထပ်ပစ်ခဲ့ရပြီစွန့်ခဲ့ရပြီတို့ဆိုလို့လေဘာမှမကြံတော့ဆိုလို့ဘာမှကြံတော့တေးလိုက်တာနဲ့တပြိုင်တည်းဘာမှမကြံဘလောက်ချမ်းသာတဲ့လူပဲဖြစ်ဖြစ်နော် နောက်ဆုံးတူညီတာတော့သေသွားလို့လောင်းဖြစ်သွားလို့ရှိရင်ဒီစင်နာမစင်နာ ခန်းခန်းနာနာခြားတာမခြားတာအသာထားသေသွားပြီဆိုရင် ဆုံးရှုံးမှုကတော့တူတူပဲတရောင်းစားကတော့သူတောင်းတဲ့ခွဲဆုံးရှုံးတာတထေးကတော့စိတ်နေဆုံးရှုံးတာဒါဆုံးရှုံးတာချင်းအတူတူပဲဘာမှမထူးတရောင်းစားလည်းလက်ကြည့်ပဲသွားတထေးလည်းလက်ကြည့်ပဲသွားဘာမှမပါဘူးမပါတာချင်းအတူတူပဲเนาะအဲ့ဒါကိုပြောတာ အထအန္တေနသဟတိတရိရံသပရိခံဘဝဏိကုံအဆုံးသတ်ခြင်းကြောင့်ကြတော့တဲ့ခန္ဓာကိုယ်ကိုကိုပိုင်တဲ့ပစ္စည်းယထုခုံသိနေနဲ့အတူတကွဆွန့်ပစ်ခဲ့ရမယ်ထားခဲ့ရမယ်လို့ဆိုတယ်ထားလောကဘဝရဲ့တဘာဝကိုခေါ်လိုက်တာဒါဖြစ်မလို့ရမလဲဟုတ်ပြီကိုရှာထားတဲ့ပစ္စည်းတွေရှိတယ်ဘာလို့ရမလဲ အေတတိညာယမေဓာဝီဒီအချက်ကိုလေးနဲ့စဉ်းစားတဲ့စဉ်းစားလို့ရှိရင်အသိဉာဏ်ရလာလေပဲရလာတဲ့အခါမှာအသိပညာရှိတဲ့စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာမလုပ်အောင်ဘုံစည်းထဆဝါအောင်စားတဲ့ဝါအောင်သုံးကိုပစ္စည်းတွေကို သုံးသွားမချန်ခဲနဲ့လို့ပြောတာနော်ချမ်းသာသာနေမစားရဲလောက်တဲ့ဆိုတာမျိုးပဲဖြစ်စေတယ်စား ချမ်းသာအောင်နေချမ်းသာအောင်စားကျမ်းအောင်နေကျမ်းအောင်စားဖះမစားနဲ့အကုန်လှလို့မဟောဘူးနော်သူကလည်းဘုံစေးထဆာစားလဲစားပါသုံးနဲ့သုံးပါတဲ့တတိထဆာလှူလဲလှူပါကိုကိုယ်တိုင်သုံးမယ်လှူမယ်ဒီအချက်မှာမြတ်စွာဘုရားကပစ္စည်းဥစ္စာရလာလို့ရှင်အချက်၅ချက်ပေးထားတာရှိတယ်တခြားသုတ်တန်ကိုရှာထားတဲ့ပစ္စည်းဥစ္စာဖြင့် နံပါတ်1ကိုချမ်းသာအောင်နေရမယ်နံပါတ်2မိဘကိုချမ်းသာအောင်ထားရမယ်နံပါတ်3မိသားစုကိုချမ်းသာအောင်ထားရမယ်နံပါတ်4ဆွေတွေမျိုးတွေကိုကုညီထောက်ပံ့ရမယ်နံပါတ်5ဒါနကောင်းမှုလုပ်ရမယ်ဆိုဒါပစ္စည်းနဲ့ပတ်သက်ရင်လှုပ်တဲ့လှုပ်ထက်တဲ့အချက်ငါအဲ့ဒီနီးနဲ့ကုံသွားတာကျဉ်းနှဆရာကိုရှာတဲ့ပစ္စည်းဟာအဲ့ဒီနီးနဲ့ကုံမစီအဲ့ဒီနီးနဲ့ကုံတာကောင်းသောကုံခြင်းပဲ ကျိုးရှိရှိကုန်ခြင်းပဲဒါကြောင့်မို့ကိုစားဖို့လည်းမတွန့်တွန့်နဲ့အမေဖေကျွေးဖို့လည်းမတွန့်တွန့်နဲ့ရှိရင်အတိုင်းအတာတစ်ခုရလို့ကိုမိသားစုကိုချမ်းသာအောင်ထားဖို့လည်းမတွန့်တွန့်နဲ့ဆွေမျိုးမိတ်သင်္ကားတွေကုညီသင်းတဲ့အခါလည်းမတွန့်တွန့်နဲ့ဌာနကောင်းမှုလုပ်ရင်လည်းမတွန့်တွန့်နဲ့လို့ဆိုလိုတယ်ကိုဒါကတော့ကိုအတိုင်းအတာအရာပဲကိုကကိုချင်းချိန်ပြီးတော့လုပ်ရမယ်ကိစ္စ အေးဒါကြောင့်မို့မြတ်စွာဘုရားတိုက်တော်နဲ့ဒီခါထာထဲမှာအေးတတိညာယမေဓာဝီဒီအချက်တွေကိုလေးနဲ့ထားပြီးသိရှိနားလည်တဲ့ပညာရှိပုဂ္ဂိုလ်ဘုံစေထာစာတရိတာစာအသုံးလဲပြုတယ်လှူလဲလှူတယ်ဓတ္တဝါစဗုဒ္ဓဝါစယထာနုဘာဝံယထာနုဘာဝဆိုသူတန်းတယ်တော့သူကဘလောက်ချမ်းသာသလဲနော်အလယ်လက်ချမ်းသာတယ်ဆိုရင်အလယ်လက်လို့ အလွန်ချမ်းသာတယ်ဆိုရင်အလွန်လှလို့ကိုယ်တသက်တာနဲ့ချိန်ပြီးတော့ကိုချမ်းသာတဲ့အတိုင်းအတာတစ်ခုအရာဟောဓာတ်တော်အစာလှူလဲလှူတယ်လှူပြီးတယ်ဘုဒ္ဓဝါစာအသုံးလဲပြုပြီးတယ်ကိုတတ်နိုင်တဲ့အတိုင်းအတာရလှူမယ်ကိုတတ်နိုင်တဲ့အတိုင်းအတာရအသုံးပြုမယ်ဆိုပြီးဘဝတစ်ခုကိုဖြတ်တန်းလိုက်မယ်ဆိုရင်အနိဋ္ဌိတောတဲ့ ကဲ့ရဲ့အကဲ့ရဲ့တယ်လွတ်တယ်လောကဟိုသူများတော့ကဲ့ရဲ့ခြင်းကဲ့ရဲ့ပေါ့လေသူသို့တော့သူ့မှာကဲ့ရဲ့စရာတကယ်မရှိတော့အပြစ်လွတ်တယ်လို့ဆိုလို့တယ်ကဲ့ရတာတော့ဖះလွတ်ဖះတော်မှာလွတ်ချင်မှလွတ်မှာနော်အနိဋ္ဌိတော့မကဲ့ရဲ့ဓာတ်တည်ဖြစ်ပြီဆိုတာအကဲ့ရဲ့လွတ်တာကိုပြောတာမဟုတ်ဘူးကဲ့ရဲ့ခံစရာအပြစ်နာစာမရှိဘူးလို့ပြောတယ်ကဲ့ရဲ့ခြင်းတော့ကဲ့ရဲ့မှာပေါ့ဒါပေမဲ့သူ့မှာကဲ့ရဲ့စရာတကယ်မရှိဘူး အဲ့ဒီတိုင်းအသုံးပြုတဲ့ပုဂ္ဂိုလ်တရားဟာဘဝမှာကဲ့ရဲ့စရာလွတ်ကင်းသွားတယ်လို့သူတို့ဆိုလို့ကဲ့ရဲ့ထိုက်တဲ့အပြစ်အနာဆလွတ်ကင်းသွားပြီးတော့ဘာဖြစ်လဲသက်ခမုပေတိဌာနကောင်းတယ်ဆိုတဲ့ဒုက္ခဘုံကိုရောက်ရှိသွားနိုင်တယ်သက်ခလို့ဆိုတာသူအခကောင်းမြတ်တဲ့အထွတ်ထိပ်ကောင်းမြတ်တဲ့အာယုန်တွေကိုရရှိတဲ့ဘဝလို့ပြောတာကောင်းမြတ်တဲ့အာယုန်တွေကိုရရှိတဲ့ဘဝဆိုတာ မျက်စိနဲ့မြင်လိုက်ရတဲ့အရာတွေကလည်းစိတ်ချမ်းသာစရာတွေနားကကြားရတဲ့ဟာတွေလည်းစိတ်ချမ်းသာစရာကြီးပဲနှာခေါင်းကနမ်းရှူရတဲ့အနံ့ကလည်းစိတ်ချမ်းသာစရာလျာနဲ့လဲရတဲ့အရာသာလည်းစိတ်ချမ်းသာစရာခန္ဓာကိုယ်နဲ့ထိတွေ့ရတဲ့အရာလည်းစိတ်ချမ်းသာစရာလို့အဲ့ဒါကိုတက္ကလို့ခေါ်တာအခုလူပြေကတက္ကရှိတဲ့တော့ရှိတယ်ပြေဝမှုဘာလို့လို့ဆိုမျက်စိနဲ့ စိတ်ချမ်းသာစရာလည်းတွေ့တယ်စိတ်မချမ်းသာစရာလည်းမြင်ရတယ်အတန်လည်းခြေနဲ့တဲ့အတန်ကြားတယ်မခြေနဲ့တဲ့အတန်လည်းကြားနှာခေါင်းကလည်းမွေးတာနမ်းရှူလို့ရတယ်မကောင်းတဲ့အနံ့တွေလည်းနမ်းရှူရတယ်လျှာလည်းကောင်းတဲ့အရသာခံစားရသလိုမကောင်းတဲ့အရသာလူပြေကြတော့ဝေါကိဏဒုက္ခဒုက္ခဆင်းရဲချမ်းသာရောထွေးနေတယ်လူပြေကောင်းလိုက်မကောင်းလိုက်ကောင်းလိုက်မကောင်းလိုက်အကောင်းကြီးမရဘူး ဟိုနတ်ပြည်ရောက်ပြီဆိုရင်အကောင်းကြီးရနော်အကောင်းကြီးရမြင်ကွင်းကလည်းအလှကြီးပဲဒီမှာမြင်ကွင်းကလှတာရှိတယ်မလှတာရှိတယ်အဲ့ဒါလို့တက္ခလို့ဆိုရယ်အကောင်းကြီးပြည့်စုံတဲ့အာယုံ6အာယုံ5ပါးကောင်းကောင်းအာယုံတရားတွေနဲ့ပတ်သက်လာရင်ကောင်းတဲ့စိတ်ကျေနပ်စရာတွေကြီးပဲတွေးရတဲ့ဘဝမျိုးကိုဒီကုသိုလ်ရဲ့စွမ်းအားနဲ့ရောက်ရှိနိုင်ပါတယ်လို့ သူဆိုတာဒါကဝတ္တနေတိတာကုသိုလ်မျိုးကိုရည်ရွယ်ပြီးတော့ဟောတာနိဗ္ဗာန်ကိုရည်စုလိုက်မယ်ဆိုရင်နိဗ္ဗာန်တိအောင်ပို့ပို့ဆောင်နိုင်တယ်ဆိုတဲ့အထိပ္ပယ်ကိုရတယ်အေးအာဒိဋ္ဌတုတ်ဆိုတာကိုမြတ်စွာဘုရားရှိကနာယူထားတဲ့နတ်သားတယောက်ဟာမြတ်စွာဘုရားကိုယခုလိုလာပြီးတော့ရှောက်ထားတာအလွန်မှတ်သားစရာကောင်းတယ်ကိုယ့်ကိုယ်ဆင်ញင်သုံးသပ်ကြည့်ပြီးတော့ ဒါနကောင်းမှုတွေတို့တွေကြိုးစားအထောက်အမှာဖြစ်တယ်။သီလကောင်းမှုကိုလည်းကြိုးစားအထောက်အမှာဖြစ်တယ်။ဘာဝနာကောင်းမှုကိုလည်းကြိုးစားအထောက်အမှာဖြစ်တယ်။ဒါမှသာလေဆုံးရှုံးနေနိုင်မဲ့အထက်အမြတ်တစ်ခုတို့တွေရကြမှာဖြစ်တယ်လို့ကိုစီကိုစီမမေ့သောတတိတရားဖြင့်ကြိုးစားအထောက်သောလုံလဝီရိယဖြင့်နေ့စဉ်ကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်း